pol pi thulam lak buni na lai mai za la thum ขอกปีสอมลีละงานาปัสยันอินอากินยามเคียทุมมีอาดิงินไหลตุงาปัสยันอินอินวันตุงกองวังอหิหิผัดนาละสักนาทุงเงตนาและคริสไอโออาทุเกนเตกัมมัลเตอินอากิหวยนาขัดเบกอลุเทโลนาอนอบจิโซเบียกนาอากิบอลนามุนวันตุงปอลปิมีดิงอามีเตกิกินขอลสักนาดิงปัสยันเซซานาเซบนาอหิหิอินอินอินกวนอาดิงมุนเสียงโทฮีอา in dei sung a hi keile singnoi khong in mi mal biak piak na dinga mun hoi bel a hi hi a hi zong in biak in in mi hon pi ading mun siang tho a hi hi a hun amun le biak piak dan te ki sai in ngei na nei ding a hi hi a siang tho na khat pe pasian biak na a akizang na khat pe ki dop lo na le neu ngai sut na to hi ding hi lo hi pasian phat na a mi te in a hoi thei bel a a hi thei na dingun amau te lungsim sunga angai sut na te un amok mok na te le asiang tho na te khentel siam ding hi thế theina azai ngai sut na le tup na a hoi anei te in pasian to kisai na te angai su na u akhau ding in thei siam na anei te hi hi aliana aneu zong in khopi sung a hi ya mual kom lak a hi zong in buk sung a hi ya gam lak a hi zong in mun siang tho anei te aham pha a hi hi topa adinga anei thei u a hoi bel a hi nak le topa in om pi na to twa mun nop chi sang in mi pi te topa ading in twa mun in a siang tho a hi hi pasian in sunga thunget nang ki khop na muna biak na peding te alu ru chiang in omdan kelom tak in pai in atut na ding mun u dai tak in zuan ding u hi mei phual bang a om le zong tha da in kidop na mel nei lo in tua mei phual wa um pel pal den lo ding hi ki khop na ina หุนกิปัดมาอหิยาหุนมันคิดจางเงินอหิจงเงินทุจินทุตังเกียนนากิหัวสุบสุบนาเลนุยนาจิของเตอมสักเหลาดิงฮีปะเซียนจะตักนาตักตักตอมดิงอุฮีกิขบกิปัดมาเจกอาอตุงคอลออมเลกำได้ทุงเงนาโตลุงซิมกิอาบนาตักตักในอุเฮนลาหุนจัดนาเป็นอมาวอาดิงอาผัดตัวมนาเลียนปีอเปียนเทนดิงเลมีดังเตอินอุบนาเลเปียนทักนาอเนเทนดิง hun a hi the na ding in thunget na to alung sim u pasian lama lam to u hen in sunga wan kam tai te om a hi lam amau te in apong ding u a hi hi i om khong the lo na thu te ngai sut na le thunget na hun inei the lo manin pasian to ki kholna hunnuam tampi eite in itan hi khalama i omzia te ingai sut kik zelding le ilung sim le ilung tangte dikna ni tang lama ikai den ding ki sam hi biang na in sunga mi te hong tu nu chiang in to pa za tak na tak tak nei a pasian maya a om hi hang chi aki phok the ule amau te hongdai khip khep ding u hi ki huaw sup sup na nui na le ki ho na te mundang na sep na khong a mo na hi lo hangin pasian a ki biang na ina zat ding hi lo hi phatwam na hong pia a lungsim sunga jong aten the na ding pasian kamal angai ding in lungsim ki ging sa in om ding hi athu pi swa le aza ta kai the the in sia pa jong hong lut ding hi pulpit atun phet in dai tak in khuk din ding a de na tak to pasian hu na ngen ding hi tua in lungsim sukhama ma အဒင်းဟီမိတဲဇုံဇာတန့်နာလေချီလျပ်နာတော့အုံဒင်းဦးဟီအစယာပါဥပစီယန်တော့ကီဟိုဟီ mite maya adin ma in pasian tunga ama kya bhi mi khem pe za ta kai taka om mu jangin pasian wan tung mi te hongnai omma ma uhi pasian in ama hong om pi na to twa ki khop na hong wap a mi hing kam pa na ki gen khya ama thu man te wang let na apyak na ding in pasian aza tak mi hon te lak a mi khem pe in zong sia pa to kunin lungsim thunget na anei khop ding u a hi hi ทุกิกุบนาเลทุงเอ็ดกิขอบเตอาจิมตักไวดิงอาบอลดิงฮิโลฮีอาฮิเทยซาอินอากิเซซาหุนลับกิมดิงฮีในลังอาฮิยามินิซอมลงาอาฮิพิอาร์ซงอินอาเซกายขัดเปวงางนิโลโลดิงฮีนี่เบกอมอุซงอินกำจามเงียนเทเวเวดิงอุฮีมีตัมเตเลตอมเตเลอาฮิเทยซาซาอินอากิเซซาหุนเลียนากิขอบกิปัดดิงอาฮิฮี pasian in hongmugi ge pasian letna theina le ama hong om lam phok na in ama aza tak na tak tak hong nei sang hi to banga mu thei lo pa thei thei na to lungsim khem pe akipon ding ke sam hi thunget na hun le amun zong siang tho hi bahang hiam chi le twalai a pasian om hi lungsim le om zia a za tak na kilang khe le ngai sut na zong hong that zu sem ding hi la phuak pa in ama min in siang tho in za tak kai hi chi hi la te number za le som le khat tang kwa na thunget na to hun akipat changin siang tho pa maya khu kem pe khung din dinga lungsim khem pe zong ki abin pasian lama ka to sang ding hi chi tak na to abete thunget na ki zadinga thugen na in zong mui bun ding hi thugen na in phatwam na apian saklo na ahang pen pasian in sunga abya mi te lungsim asi na hang hi pi pen hi lungsim tampi te pana siang tak tel taka pusuak lasak na in mi te hot khyat na dinga pasian khut zat khat a hi hi ki khop na a uk pi pa om tak pi hi chi ngai sut na to hun khem pe za tak na le chiliap na to zat ding a hi hi thu hong ki gen tak chang in u te nau te o ama sol tak te tung to na pasian kamal angai na hi lam u mangil ke un lim tak en ngai un them khat zong i mukha ke un i mukha le uchin na ki sab ma ma u kamal te na zakha ke ding uhi to kamal te lim tak en ngai hi le uchin khel na lam pia na pai khak lo na ding u a na khe u hong kem ding kamal hi the ding hi gen na hil na le tai na te azalo ding in zama le zong lungsim sunga teng lo a nun tak na zong apwa phatuan lo ding in บอกเทนาเตไฮสักนดิงเซมอินซาตานและอนุงจุยเตบันละมามาอุฮีขัดเวเวทุงไอเตอินนาวปังเราขัดเปวบวยปิอุอหิมันินใครจะหอยเตเลยหอยอะเกลอินกะเลปากซองในโลฮีขัดเวเวนุงอักตังวาลเตอินปะเซียนอินและเบียงนาอาซาตากนาอุแนวอหิมันินทุยลหุนสุงเข้มเปวอกิโฮอินนีตุมอุฮีปะเซียนวันตุงมีเตอินอมาวเตเอนกีเกอินอกัมตัดนาเตอุจามเตอหิลัมอมาวเต in muthei u hi le amau zong ki suang tang in mai zum ma ma ding u hi pasian in thungai te de hi satan in tahum awo hun pen mi te ai mut lai tak a hi hi hun ki mana thupa a ki byak chang in chris lungnap na anga khak lo ding u lao in mi khe pe gam dai ding u a hi hi amau te pasian maya oma ama mit in amau te engi ge a ama mu na a akilom ding a agam tat ding u zong phong en kipu hanselo han pau se su se lo in pusuak diam diam u hen midang te puswa na ding dong khol in ding khola ki ho pi na khong om sak ke un biak in sung lam pe ma za tak bol ma ma ding ki sam hi lom te to ki mu na le ki ho na thu chin thu tang ki kup na na sep sil bol ki kup na mu na za ding hi lo hi tua te biak in polama koi nusia un ki dop lo na gam lum na nui na le khe khong gin sak na to pasian le wan tung mi te kisim mo bol kha zel hi naw pangten zong za tang ding nu te pa te o na ta te u lung sim sunga christian hi na din mun sang sang un anun tak na sung uwa jesu agwan na ding un hu un pasian in aza tak ma ma na ding ule topa in sunga atumu changin pasian hia om hi hi in ama in hi lungsim siang tho la ngai sut siang tho kanai kul hi asyang tho pasian om na muna apai kahi changin kalung sim sunga ki phat sang na hazat na el na ase lampek a ngai sut na muda na le khem na te kanai ding hi ke hi mun pen pasian ami te to ki mu a thupa apiak na mun hi ton tunga a om asang asiang tho pasian in ke hong ena kalung sim jong hong thei a kanun tak na sung a kangai sut kagam tat asim thambel te jong hong mu hi chi ngai sut na to anip athumang lungsim anei na ding un hil un anute apate u hi dan to anip lai le aum bai naw pangte lungsim in pasian na sem te sepzia te san sat thei u hi in kwan lu tang tampi te in in atunu chiang in hunzat na pen gen sia uwa thu neu no khat to midang te mo sak uhi to bangin mi tunga pasian thu sia in ki in thu bangin ki se bangin ki mok pau na to tunga a ki gwan na hoi pen van tung lai bu te bek ma in hong lak ki thei ding hi nu te pa te in ta no te in te bai zo u agam ta u ale lamin pai manin aki khel ding u hak sa te u lung tang a khau na le pasian de na banga agam ta ding u a han so na u a a hak sat na te hangin nu te pa te tau u hi pasian min zong za tak ding a hi na lak ding hi ngai sun mel loin zang khai zat a lo khyat ziaw ziaw ding hi lo hi thunget na na ngo na zong kisam lo pi a mok lo den ke ding hi lo hi ama min in siang tho in za ta kai hi la te number za le som le kha tang kwa na wan tung mi te in alo u chiang in amai u sel hi mo na ta kidim apuk mi te in ilo chiang in bang za ta in i za tang ding kelom ding hiam pasian min siang tho za tang na le chiliap na to za ding a hi lam kamu hi wang lian pasian chi kamal pen a thuap thuap in kilo in in thunget na sung khonga kidom lo ngai sun mel lo in ki chi chi a tua in to pa lung kim sak lo hi tua bang mi te in pasian le athuman a phok tel tak tak lo a hi hi phok tel tak tak hi le tua za a alian a ki tak huai pasian ni nu nung chiang a amau te tunga thu a khen ding pa min mok lo lo ding u hi wan tung mi in tua te lo thwa thwa ke un bahang hiam chi le ama min za tak huai lo hi chi hi pasian let na le thu pi na atel te in chiliap na tak pi to ama min loading u hi akine athailo khowak sunga ama om hi ama mu a ahing zo lai kwa ma om lo hi ball pi a khan to na ding in hi thu te thei a a ki ball phat ding ke sam a hi lam kamu hi pasian kamal zong a za tang ding a hi hi alai bu ma ma zong za tang ball ding hanga na dang mok mok te zat bang in zang lo in lop thop toy lo ding hi hang cham nui ball na in lai siang tho zat mat ngei ding hi lo hi de kai a pau lap a zat ding zong hi lo hi leitunga mei kwang sunga gun ki halin sagi ve akisian swa ma in in pasian kamal khem pe usiang tho hi la te na bat som lani tangguk na le pau nak alian som thum aneunga tua teng ba na za tak na tak tak pen thuman na to kilang a hi lam zong na ta te u hil un pasian in akul lo pi in bang ma hong sol lo hi ama gen sa thu te zui na za a ama alung kim sang za tak na la khat te na dang om lo hi ama tang a thu ngen a na asem ding a ki sol pasian ai o te a hi thril sia te lai hil sia te le nu te pa te zong aza tak bol ding a hi hi amau te iza tak bol in pasian pasian apa toy hihi pasian omna tua ma ma dinga akise namun te koichi bolding chi ahong lak lai sang tho kamal te atek akhang in lim taka ngai su ding a hi hi na khe te panin na khe dap te swa khya in bahang hiam chi le nadin na leilak in asyang tho a hi hi chi in solbo kwang lak panin pasian in moses sol hi pai kya na alian thum anew nga jacob in wan tung mi te amu khit chang in hisana topa om hi athei khalo ka hi hi hisan in adang hilo in pasian in le wan tung kong pi a hi hi chi hi pian chilna alian som ni le giat anew som le guk le som le sagi lim le lai ta no up na na za tak lam na la khyat kula asyang tho thu te jong za tak na to na gen khyat kul hi lai syang tho na gen chang in na kam pan in new se na le jang khai ngai sut na kam mal leng kha sak ngei ke in na khut sunga lai syang tho bu na toy lai tak in asyang tho le tang tunga om na hi lam mangil ke in วันตุงมีเตนเกมกว่าดาอมฮีนมิดเตกิหงเทฮิเลอามาวเตนมุดิงฮีนกำตัดเจียเตนกิขอลปีเข้มปูอินนกิมนปามเสียงโทอินกิจันอหิลำหงพอกเทนดิงฮิสักอินอมองนากำมัลขัดอาซุมหวยนุยนาขัดเปวอินจงมีขัดเปวอาเซลามะไปปีเทฮีปเสียนตอกิจบจินตนาอมเกเลอากิตากหวยทูเตหงเปียงฮีปเสียนในนางไงสุดเบลากิเจ็บนา มีแคมเปอินกิจานินเสียงเทอินฮิลินเลียนินปวนอสิลนางอุเลมุนเสียงเทเบียงอินต่อกิลอมเฮ็ดเลาดิงพอทำกิเจ็บนาเตอาจัดเลานดิงอุนฮิลดิงกิซัมฮีจาต่างเลานาคังสักอหิมันิน ပထမကိဇက်နာတေဇတ်လောဒင်းအဟီဟီမီတေအင်ကိဇက်နာလေပွန်စစ်နိကတန်ဟွိတေမာအက်ပန်နင်နေထေဇဲလ်အူအဟီမနင်အဘျာမီတေလုံစင်ဆုငါအအုံဒင်းငါကီလောမ်လောငိုင်ဆုနာတေတွာတေပနင်ဟောင်ကိပန်ဟီပစီယန်ဘက်မငိုင်ဆုဒင်းလေဘျန်ဒင်းအဟီဟီအထုပီလေအစီယန်ထိုဘျက်ပြန့်နာပနာလုံစင်အဟေခိယနာတေခတ်ပေဟီနာအင်ပစီယန်တုငါခဲလနာအဟီဟီလိုင်စီယန်ထိုဒေနာငေနာဘက်မဇွီအင် puan sil nik ten to ki sai pe ma nak pia ki dop ding a hi hi apalam mi te pen ki zep nop na ลุงซิมปัสยานินอุกอาตัวเป็นปอลปีสุงอจงหองลุดซิมเขียนเจลฮีปอลปีอินปัสยันกำมัลเบกมาดินมุนาในดิงฮีอาหนูเตปาเตอินจงฮีทูเป็นลิมตะกาอ่างไอสุดิงอุอฮีฮีอาตาเตอุนเลยตุงมีเตกิจับดานหองจุยนบตังอุจียงอินอับราฮัมมาบังอินหนูเตปาเตอินอามาวทูอามังจะดิงอินอินควันปีเตทูเปดิงฮีเลยตุงตออามาวเตกิปอลุสังอินปัสยันตอกิจอมสังจออุน အပထမကိဇပ်လျာလွတ်နာဥတော kwa ma in pasian mun siang tho simmo ke hen pasian le wan tung mi te twala ya om hi israel mi te mi siang tho pa in asol tak pa tung ton in no te ki zep na in apotham ki zep na samphek na kham to ki zep na potham ki zep liat luat na hi sak ke yun la pasian mu na aman phama ma akin yam khia le akin dai lung sim to ki zep na hi aki se thei lo lung sim sung ki zep na hi sak zo un chi in honggen hi pita masa alian thum aneu thum le li